နေ့ကိုယ်စီခုနှစ်ပါးရဲ့နောက်ဆုံးဖြစ်တဲ့ဝိက္ခာသံဝေစီအကြောင်းကိုသုံးသပ်အနေနဲ့ဟောပါမယ်။အဲဒီဟောပြီးတဲ့အခါမှာဆံကြောင်းလေးတွေလည်းပဲသင်္ကသတ်ထားတဲ့အတိုင်းဆက်ဆက်ပြီးတော့သုံးသပ်ဟောသွားပါမယ်။ဥပက္ခဆိုတဲ့သဘောကတော့အင်းအားချင်းညီမျှစေမှုပြောတာပါပဲ။ဒီနည်းအားဖြင့်လည်းပဲ ပဲမလိုက်ဆဲနဲ့ဘ ਹੁ အလဲကောင်မှာတိမှတ်နေတဲ့သဘောပါပဲဒီဘက်ကရိုးရိုးနေတဲ့ခံမျိုးပါပဲဖြစ်ဖြစ်သမထတရားနဲ့ဥပဒါရတရားကိုလိလအာထုခရအာထုတဲ့အခါမှာပဲဖြစ်ဖြစ်သမနာကောင်းမြတ်တဲ့တရားမွန်မြတ်တဲ့တရားဖြစ်ပါတယ် လောကမှာဒီကိစ္စတွေပေါ်ပေါက်လာရဲ့သူအပြင်သိအရေးကြီးတဲ့ကိစ္စတွေပေါ်ပေါက်လာရဲ့ကြေတနာတွေဖြည့်ချင်းပေးဖို့ရာအတွက်ပဲမလိုက်တဲ့အင်အားမျှညီစေတတ်တဲ့ဒီရှိရှိတဲ့ပုံကိုယ်တွေကိုရွေးချယ်တဲ့ထုံးကိုတတိပြုဖို့အရေးကြီးပါတယ်သင်ကြားဆုံးပြောရလို့ရှိရင် များအားဖြင့်အခုကုလကမ္ဘာကုလသမဂ္ဂအဖွဲ့ကြီးဟာကမ္ဘာအရရပြဿနာတွေပေါ်ပေါက်လာရင်အဲ့ဒီလိုအင်အားချင်းညီမျှစေခြင်းအားဖြင့်ပြဿနာတွေပြည်လည်အောင်လုပ်ပေးနေတာဒီတော့ဒီဖွဲ့ကြီးကိုဥပက္ခအဖွဲ့ကြီးလို့ပြောရလို့ရှိရင်မှန်မလားတော့ပိုးပြီးတော့မှန်မလားမသိဘူးများသောအားဖြင့်မှာ ဒီလိုတတိပ္ပံအထုတ်တဲ့နယ်ပယ်ထဲမှာတော့ရှိမှချက်တိုင်းမှာသတ္တာနဲ့ပညာဝိရိယနဲ့သမာဓိအဲဒီလိုအစရှိတဲ့တရားတွေအချင်းချင်းတစ်ခုပေါ်မှာတစ်ခုလွှမ်းမိုးနိုင်တဲ့အခြေအနေရှိပါတယ်။အဲလွှမ်းမိုးနိုင်တဲ့အခြေအနေရှိတဲ့ရှင်ဘယ်တရားတွေကိုအင်းအားချင်း ညီမျှစေတယ်ဆိုတာတရားအထုတ်ကူများမှကောင်းကောင်းနားလည်ပါတယ်အထုကယောဂီပုဂ္ဂိုလ်တွေဖို့ရာယုံနာအဖြစ်အပျက်ကိုမမြင်ခင်ကတရားပေါ်မှာဆန္ဒလွန်ပြီးတော့ဝိရိယကြီးကဲတာနဲ့အယုန်နဲ့မစိတ်နဲ့ချော်ပြီးတော့သွားတာလေစိတ်ကြီးပြန့်သွားတာလေလည်းကျင်သွားတယ် ဒါကမှလည်းပဲဤဆက်ဆက်လေးကြီးတက်တက်လေးမှတ်နေရင်ကငြိမ်ကြီးမှုတွေဝင်ပြီးတော့ဌိနမိတ်တာတွေအဲနှိမ့်ဆက်လို့တရားတွေဒီပိသားတာကိုမှတ်နိုင်တာမျိုးလည်းရှိတယ်။ဝိရိယနဲ့အမာရီကိုမျှညီပုံ။ဒါကမှတရားတွေလေးရထိုက်တန်တဲ့များအကောင်းလာတော့သတ္တတရားတွေကမြင်ရပြီးတော့ဟိုလူခေါ်ရင်ဒီလူခေါ်ရင်ဟိုလူတိုက်တွန်းရင်ဒီလူတိုက်တွန်းရင်ဆိုတာပါလေ အဲ့ဒါလို့ဆိုလို့ရှိရင်ပညာတွေကနှုံနေသွားတာရှိတယ်တခါတခါမှာတွေ့တဲ့တရားတွေကနည်းနည်းသင်္ကြန်တာတွေကများပြီးတော့ရှုမှတ်နေမှတရားတုတ်တဲ့မယ်ဆိုတဲ့ယုံကြည်ချက်ကအားသေးသွားတာလည်းမဟုတ်လို့တရားတွေမတက်တာလည်းရှိတယ်။အတ္တနဲ့ပညာမျက်မြင်မရှိဘူး။ဒါဥရိယပြညာမမရောက်ခင်ကယောဂီဟာ တရားဟာကြသွားလိုက်တက်လာလိုက်ကြသွားလိုက်တက်လာလိုက်ဆိုတော့မငြင်ရပဲဖြစ်နေတာအဲအဖြစ်အပျက်ကိုခတ်တတ်တဲ့မြင်လာပြီဆိုလို့ရှိရင်တော့အဲ့ဒါကြီးအလိုလိုမျှညီသွားတယ်ပြမလိုက်တဲ့သဘောကြီးဖြစ်သွားတယ်အဲ့ဒီလူမျှညီပြီးတော့ပြမလိုက်တဲ့သဘောကြီးဟာဒီညာဘက်မှာရောက်လာတယ်တချို့ယောဂီများဆိုရင်ဒီကောလည်းပဲတွေးခေါ်လည်းပဲတန် သူများပြောတိုင်းလည်းပဲရုပ်တရက်မယုံကြည်မိမိဟာနေရာဌာနတိုင်းရှင်ရင်တတွေးတော့တတ်တယ်လို့ကိုယ့်ကိုယ်ကိုအထင်ကြီးပြီးတော့လာရောက်ပြီးတော့အထုရာမှာယုံကြည်မှုတတ်တာတရားကအာနေတော့ဒီလိုပဲဟုတ်လေသလားမဟုတ်လေသလားဆိုတာပေါ့လေရှင်ရင်တွေးတော့မှုတွေများပြီးတော့ဒီစိကိစ္စရဲ့လှည့်စားခြင်းခံရှင်ရ ရှင်ရှင်လိုလိုနဲ့ဟိုလိုလိုဒီလိုလိုနဲ့ဝိသိကိစ္စလှည့်စားချိန်ကုန်သွားတာတွေလည်းအများကြီးရှိတယ်။တရားမရှိတဲ့လေထဲမှာအပေါ်တက်ဖို့ရန်အတွက်လေကထောင်းနေတဲ့ပုဂ္ဂိုလ်များလိုပေါ့လေ။အဲဒီပုဂ္ဂိုလ်တွေကြတော့မိလိုတည်မရခြင်းဘူး။အင်အားချင်းညီပေါင်းလို့ဖို့တည်မရခြင်းဘူး။ဘာဖြစ်လို့လဲဆိုတော့သူကဥဒုဒရှိတော့မာနာလေးတွေခံနေတာ။ဒီဌာနတိုင်းအတွေးခေါ်ကလွန်ကဲတော့ရှင်နတ်မှာလက်ခံနိုင်တယ်ဆိုတဲ့ ဒီသဘောလေးတွေကရှိနေတော့တော်တော်လေးရှိလို့မရဘဲနဲ့ဒီတိုင်းပဲအချိန်ကုန်နေတာတွေလည်းအများကြီးတွေ့ရပါတယ်တရားထုတ်တယ်ဆိုတာဒီနည်းကမှန်ပြီလို့သိချတဲ့ပုဂ္ဂိုလ်ကြီးထံကကြားလို့ပဲဖြစ်ဖြစ်ကိုယ်တိုင်ပဲသုံးသပ်ကြည့်တဲ့အခါမှာအခြေခံနေရာဖြင့်မှန်တယ်လို့ပဲဖြစ်ဖြစ်အဲဒီလိုယုံကြည်လက်ခံထားလို့ရှိရင်စိတ်တိုက်တဲ့အခါခြေတန်းရှိမျက်နှာ အပုတ်ခံရတဲ့အစ်အရာသားဟူတန်းတွေဟာအထက်အမိန်အတိုင်းလိုက်နာကျင့်သုံးနိုင်မှစစ်ပွဲတစ်ခုအောင်နိုင်တယ်။ဝတ်ဆိုဝတ်ပဲတက်ဆိုတက်ပဲဓမ္မဆုပ်ဆိုဆုပ်ပဲပြစ်ဆိုပြစ်ပဲဒီလိုလုပ်နိုင်မှဒါမှအောင်မြင်တာပဲတရားလို့ပါ။အဲလိုသဘောမထားနိုင်ကြဗျာ။ကိုရရှိတဲ့ဘုဒ္ဓတာလေးအသုံးချနေလို့ရှိရင်တော့တော်တော်နဲ့ခီးမရောက်တတ်ဘူး။အဲ့ဒီချက်သိအရေးကြီးပါတယ် ဒီဘုရားပြတဲ့အတွက်ဒီ blind faith ခေါ်တဲ့မျက်ကယုံကြည်မှုမျိုးလမ်းကြောင်းကိုတွန်းပို့တဲ့သဘောမဟုတ်ပါဘူးလူတက်လက်တွေ့တရားထုတ်ကြည့်လို့ဥရိယပြညာမဲလောက်ရောက်နေလို့ရှိရင်ခုနပြောခဲ့တဲ့ဥပက္ခဟာအဲအမှတ်ကောင်းလာလို့ရှိရင်ရှုမှတ်ဖို့ကောင်းတဲ့အခါပေါ့အထူးကြောင့်ညမဆက်ရပဲနဲ့သူ့အရှိန်နဲ့သူအလိုလိုပဲမှတ်တည်လေးရဲ့နေသူထင်ရှားတတ်ပါတယ် ဥပမာဘာနဲ့တူလဲဆိုလို့ရှိရင်အသွားညီတဲ့မြင်းနှကောင်ကိုယထာမှာတက်ပြီးတော့မောင်းရတဲ့အခါမှာမမောင်းရဘဲနဲ့မဆွဲရဘဲနဲ့မှေ့ပြီးတော့လိုက်သွားတဲ့ယထာမောင်းသမားနဲ့တိတ်တူတတ်ပါတယ်အသွားမညီတဲ့မြင်းတက်မောင်းပြီဆိုလို့ရှိရင်အားကောင်းတဲ့မြင်းကဖြီးတွက်ပြီးတော့အားနည်းတဲ့မြင်းကဖြီးရမတွက်ဘူး ပြီးတော့ကြီးတက်တဲ့မြင်းဘက်ကိုကျိုးကဆွဲပြရတယ်ဒီမြတ်တဲ့မြင်းကိုတုတ်ပြရတဲ့ချိန်လေးနဲ့ပေါ့လေအဲ့ဒီလိုလုပ်ရတယ်ပြီးတော့ယထာမောင်းတဲ့ပုဂ္ဂိုလ်ကမတက်တာဘူးယုတ်ရလည်းပဲသူ့စိတ်နဲ့သူအလိုလိုဖတ်သွားတဲ့အခါမှာအဲ့ဒီယထာမောင်းတဲ့ပုဂ္ဂိုလ်လိုတက်တာမှုလေးကြီးအလိုလိုရနေတတ်ပါတယ်တနည်းအားဖြင့်လည်းပဲလမ်းကောင်းကောင်းပေါ်မှာစစ်ကောင်းကောင်းကားမောင်းရတဲ့ driver လို ထူးထူးခြားခြားကြီးတက်တာနေတတ်တာလေးလည်းတွေ့တတ်ပါတယ်ကျွန်တော်ယောဂီအဲဒီဥပ္ပခာတန်ဖို့စဉ်ကိုဒီလိုအထကရာများမှာလက္ခဏာရတ္တပြစုပ္ပဒါအနေနဲ့ဖော်ပြထားပါတယ်သမဝါယိတလက္ခဏာဥပ္ပခာတဲ့ဥပ္ပခာဥပ္ပခာပြီးသမဝါယိတလက္ခဏာရှင်ဘက်တရားတွေကိုတစ်ခုနဲ့တစ်ခုမလွှမ်းမိုးရအောင်ညီမျှစီခြင်း လက္ခဏာရှိတယ်လို့ဒီလိုချမ်းသာများမှာပြပါတယ်ဝိရိယကိုလည်းဝိရိယလမ်းကြောင်းတိုင်းမှာမှာသမာဓိကိုလည်းသမာဓိလမ်းကြောင်းတိုင်းမှာမှာတတ္တကိုလည်းတတ္တလမ်းကြောင်းတိုင်းမှာမှာပညာကိုလည်းပညာလမ်းကြောင်းတိုင်းမှာမှာအဲ့ဒီလိုတရားမျိုးတွေကိုဘက်ပြစီတာပေါ့မြတ်စီတာဒါကိုဆိုလိုပါတယ်သူရတ္တကတော့တက္ခပါတုပိစိတာရတ္တာတဲ့တက္ခဆိုတာကတစ်ဖက် ပါတဆိုတာကြတာတစ်ဖက်ကြတာဆိုတာတစ်ဖက်လိုက်တာပေါ့ဥပိ္ပစေတာရတ္တဆိုတာဖြတ်တောက်ပြစ်တာတစ်ဖက်လိုက်ခြင်းဖြတ်တောက်ပြစ်တယ်လို့ဒီလိုဆိုလို့လေတစ်ဖက်လိုက်ခြင်းပယ်ခွင့်တတ်တယ်ဖြတ်တောက်ပြစ်တတ်တယ်အတူရဲ့ဆောင်ရွက်ချက်ကိစ္စပါအဲဒီလိုဘက်လိုက်ခြင်းမရှိဘဲနဲ့ဘက်လိုက်မှုကိုပယ်ပယ်ရှားတဲ့အနေနဲ့ညီမျှနေပြီဆိုလို့ရှိရင်ယောဂီအနေနဲ့ မัจจတဘာဝပัจจุပဌာနာတဲ့အလဲဘဟုကြတဲ့တရားပဲဆိုတာပေါ့လေညံထဲမှာလည်းထင်လာတတ်တာအဲ့ဒါကိုဥပမာလေးပေးထားပါတယ်သမပဝတ္တနာအသနာအကျုပက္ခဏသာတိဝိရတတ်တာပါတဲ့ခုနပြောခဲ့တဲ့အတိုင်းအသွားညီနေတဲ့ယထာမှာတတ်မောင်းတဲ့မြင်းနှစ်ကောင်ကိုတဲ့သူကမမောင်းရပဲနဲ့ သူ့ကိုမဆွဲရဘဲနဲ့ပေါ့လေအလိုလိုတက်တာနေတဲ့ယထာမုံသမားနဲ့တူတဲ့တရားပဲယောဂီညာနဲ့မှလည်းထင်လက်တတ်တယ်။ယောဂီကအဲ့ဒီခါမျိုးမှာဝေယအယုံလေးတွေကိုသူ့เจ้าညထားပြီးတော့မှတ်ရပဲနဲ့အမှတ်ကပဲသူ့ဟာသူမှတ်သွားတယ်လို့ဖြစ်တတ်ပါတယ်။ငငယ်ကဘုန်းကြီးများယုံတန်းစကားပုံမြင်လေးတစ်ခုကြားဥပါတယ်။အဲ့ဒီပုံမြင်လေးကငငယ်တော့လည်းမယုံပါဘူး။ တာဝန်လူတရားထုတ်တဲ့အခါကျတော့ပုံမြင်မဟုတ်မှလည်းသိတော့လည်းသိနေတာပဲဒါပေမဲ့လို့အဲ့ဒီပုံမြင်လေးနဲ့ခက်ချင်ရင်ဖြစ်နေတယ်ဘုန်းကြီးကြားဘူးတဲ့ပုံမြင်ကတော့ဒီပစ္စည်းဝတ္ထုထမ်းတဲ့အခါမှာထမ်းဖို့ဆိုတာရှိပါတယ်တကူကိုပဲဒီပဲဆိုင်းဆိုတာနှစ်ဖက်ရှိတယ်ပစ္စည်းတွေထည့်ရအောင်ခုရေဒီပါတွေထမ်းတဲ့အခါမှာဟိုတဘိုးနဲ့ပေါ့ဒီဟိုဒီပဲဟိုပဲဒီပဲပုံနှစ်ပုံရှိပါတယ် လေကောင်ကတဘိုးလေကောင်ကနေပြီးတော့လူကဝင်ထားတာတတဘိုးဘယ်လောက်များကောင်းတယ်လဲဆိုလို့ရှိရင်ပထမတော့လူကတဘိုးအချိန်ရအောင်၄50နှားလောက်ပေါ့လေကွာထမ်းပေးရတယ်တဲ့နောက်တဘိုးကအချိန်ရပြီဆိုလို့ရှိရင်လူကအထူးမထားရပဲနဲ့လူကတဘိုးကိုအသားလေးခိုပြီးတော့လိုက်သွားတယ်တဲ့အဲ့လိုသဘောမျိုးဖြစ်တတ်တယ်တဲ့ဘုရားကတော့ယုံသားပါပဲ ဒါပြီးတရားတရားနေတဲ့ကြတဲ့ခါကျတော့ယောဂီကတော့စောစောပိုင်းကတော့အားဆိုင်ပြီးတော့မှတ်နေရတာပဲနောက်တော့ယောဂီကမှတ်ရတဲ့တရားကိုအသားကြီးခိုးပြီးတော့လိုက်သွားတယ်လို့ဖြစ်သွားတယ်အဲဒီဥပက္ခတမောစီဖြစ်ခြင်းအကြောင်းကတော့မြတ်စွာဘုရားလူတော်ကြတော့လွယ်လွယ်ပါပဲဒီအင်းအားချင်းညီမျှစေတဲ့ဥပက္ခတမောစီကိုဖြစ်ပွားစေရေးမှာ အမြဲမပြနှလုံးသွင်းရှုမှတ်နေမယ်ဆိုတဲ့အဲစိတ်ထားပေါ့လေရှုမှတ်နေလို့ထိုက်တန်သမျှခြေကံကစပြီးတော့ညီမျှမှုလေးတွေဖြစ်ဖြစ်လာတယ်ပထမဆုံးဖြစ်တဲ့အင်အားကြီးညီမျှစေတဲ့ဥပက္ခာဟာနောက်နောက်ဖြစ်ပေါ်လာမယ့်ဥပ္ပခါရဲ့အကြောင်းလေးတွေပါပဲလွယ်လွယ်ပါပဲသူကအဲ့ဒါလို့ဆိုလို့ရှိရင်နောက်ဆုံး ကုရိယဗျာညမိုင်းလောက်ရောက်လာတဲ့အခါမှာဥပက္ခသံဘောစဉ်အလိုလိုဖြစ်လာတတ်ပါတယ်ဆိုလိုတာကတော့တရားဝင်တဲ့အချိန်ကစပြီးတော့ရှိအမြဲပြတ်ရှိမှနေတဲ့ယောဂီပုဂ္ဂိုလ်တွေဟာမှတ်ချက်တိုင်းမှတ်ချက်တိုင်းမှာတော့အင်အားကြီးညီမျှတာမဖြစ်နိုင်ပါဘူးတစ်ခါတစ်ခါမှာအင်အားကြီးညီမျှတဲ့သဘောလေးတွေဖြစ်တတ်တယ်မကြာခဏလည်းဖြစ်တတ်တယ်အဲဒီလိုအချိန်ကစပြီးတော့ဖြစ်ဖြစ်ဖြစ်ဖြစ်အစဉ်အဆက်ဖြစ်သွားတဲ့ဟာလေးတွေဟာ နောက်ဥပက္ခတန်ဖိုးရှင်ဖြစ်ခြင်းအကြောင်းဒီလိုဆိုလိုပါတယ်။အဲဒီအကြောင်းကမျိုးတွေကပထမအကြောင်းကသတ္တမကြတတာတဲ့တတ္တဝါတွေပေါ်မှာညီမျှတဲ့သဘောထားရှိခြင်းတဲ့အဲဒီပုဂ္ဂိုလ်တတ္တဝါတွေပေါ်မှာညီမျှခြင်းသဘောထားရှိရမယ်ဆိုတော့လူလူချင်းပေါ်မှာပေါ့လေဒါတော့လူတွေအစ်တော်အနေနဲ့ မွေးထားတဲ့ခွေးလေးတွေကြောင်လေးတွေအကုန်လုံးပါပါတယ်မှာမြင်းနေတာတွေလည်းပါပါတယ်လူတွေဆိုတာမျိုးကကိုယ်ကိုယ်ကိုယ်ရင်ယူရတာမဟုတ်ဘူးကိုယ်မှတပါအခြားပုဂ္ဂိုလ်တွေပေါ်လည်းယူရတာပဲလူတွေပေါ်ရင်ယူရတာလည်းမဟုတ်ဖ ೇನೆ ခုနတရိษံလေးအစ်တော်လေးတွေပေါ်မှာလည်းဒီလိုပဲယူရတတ်တယ်ယူရတယ်ဆိုတဲ့ကောကသူ့ဟာယာကကဖြစ်နေပြီဒီတော့စိတ်ထားညီညွတ်စွာထားခြင်းနဲ့ ခုနຢာကဖြစ်เสียလေးတွေပေါ်မှာမဲ့မောမှုအလိုလိုက်မှုရွရမှုဟာဆန့်ကျင်ဘက်ဖြစ်နေတယ်။ဒါတော့တိရဆန့်ကျင်ဘက်ဒီရှောင်ရတယ်ပါ။သဘောထားညီညွတ်ရထားပါဒီဘက်ကဖြစ်နေတာ။လူလူချင်းဆိုတော့မကင်းစကောင်းတဲ့အနေနဲ့ตายရတာရွရတာဒါလေးတွေကတော့ရှိတော့ရှိတတ်ပါပဲ။ဒါပေမဲ့လို့အတိုင်းအတာနဲ့ပူသွားလို့ရှိရင်တော့မကောင်းဘူး။ကိုယ်လည်းသိရတာပဲ။တစ်ဖက်သားပုဂ္ဂိုလ်လည်းမသက်တာဘူး။ သူအဖြစ်တရားနယ်တွေရောက်လာပြီဆိုလို့ရှိရင်အဲ့ဒီလိုရည်ရမှုတွေကတတ်နိုင်ဆုံးကင်းရပါတယ်ကင်းနေလေဟောဒီဥပက္ခတံဝဇဉ်ဖြစ်နေလေပါပဲအဲ့ဒီကင်းအောင်ဆင်ခြင်တဲ့နည်းကနှစ်နည်းရှိပါတယ်နည်းနည်းကလည်းပဲစိတ်ကုသိုလ်ကံကြောင့်ဖြစ်ပေါ်လာရတာပဲသူလည်းပဲကုသိုလ်ကံကြောင့်ဖြစ်ပေါ်လာရတာပဲကိုကုသိုလ်ကိုကံနဲ့ကိုဖြစ်လာတာ ပြုရနေလို့ပေါ့ဘာထူးမှာတော့ဆိုတာပေါ့လေကမ္မတက္ကတာကာမဒိဋ္ဌိရှိပြီးတော့ပြင်လိုက်လို့ရှိရင်စိတ်ကလေးဟာညီမျှသွားတတ်ပါတယ်ပြမလိုက်တဲ့သဘောလေးတွေဖြစ်တတ်ပါတယ်နောက်တနည်းကမျက်မှောက်တွေ့ပရမတ္ထတရားအဖြစ်တတ္တဝါဆိုတာတော့မှရှိတာမဟုတ်ဘူးရှိတာကတော့ယုံနာပဲကြောင်းကျိုးသက်တွေပဲဒီတော့ဒီလိုအခြေအနေရှိနေတဲ့သင်က ဘဒုကိုပြသွားပြီးတော့ရွရနေရအောင်မှာတော့လို့ဒီလိုပုဂ္ဂိုလ်တ attva မရှိတဲ့အနေနဲ့ပေါ့လေဆင်ခြင်ပြီးတော့လည်းပဲဘုရားတန်ဖိုးရှင်နေပွားယူရပါတယ်ဟောလက်တရောတဲ့သဘောမရှိဘူးဆိုတော့ဆက်ကျင်တဲ့သဘောရှိသလားဆိုတော့ဒီလိုလည်းမဟုတ်ဘူးအနုရောဓခေါ်တဲ့လက်လျောတဲ့သဘောလည်းမရှိဘူးဝိရောဓခေါ်တဲ့ဆန့်ကျင်တဲ့သဘောလည်းမရှိဘူးအဲဒီလိုလက်လျောမှုဆန့်ကျင်မှု နှစ်ခုကိုပယ်တဲ့အနေအားဖြင့်အလဲလသဘောမျိုးမှဥပ္ပခသမတိဖြစ်ခြင်းအကြောင်းပါပဲမိုးလို့ပြစ်ထားတာအေးသူဖြစ်ခြင်းလို့ဖြစ်ပါစေငါနဲ့ဘာဆိုင်တယ်ဆိုတာအဲ့လိုမျိုးမဟုတ်ဘူးဟာပုဂ္ဂိုလ်တ attva နဲ့စပြီးတော့ဆန့်ကျင်တဲ့သဘောကပတ္တတိတံဘောခြင်းဖြစ်တဲ့အခါမှာပဲတော်တော်လေးဝေးပြီးတော့ကျင်းခဲ့ပါပြီဥပ္ပခရဲ့ဆန့်ကျင်ပဲအကြောင်းဟာ ထူးထူးခြားခြားຢာကပါပဲလိုက်လျောတဲ့ຢာကပဲဒီတော့ဥပ္ပခာဟာຢာကထူတဲ့ပုဂ္ဂိုလ်ຢာကများတဲ့ပုဂ္ဂိုလ်ရဲ့စင်ကြယ်တန်ရှင်းခြင်းအကြောင်းပဲလို့ကျမ်းဂန်များမှာအတိအလင်းမိတ်တထားပါတယ်ပြီးတော့နောက်တစ်ခုကသင်္ခါရမကြတတ်တာတဲ့သင်္ခါရဆိုတာအရာဝတ္ထုတွေပါပဲရုပ်ဝတ္ထုတွေပါပဲညာတော့အချင်းတော့အဲ့ဒါဒီပေါ်မှာအညီမျှ စိတ်ထားရှိရမယ်တဲ့အဲ့ဒီမှာလည်းပဲနီးနည်းနည်းရှိပါတယ်သင်္ခါရရာဟုတုတွေပေါ်မှာအညီညထားတဲ့နီးပေါ့လေဥပမာကိုအဝယ်စားအတုံးဆောင်ပစ္စည်းတွေပေါ်မှာပေါ့လေอืมဒီနေ့ကျရင်ဒါတွေဟာယူရင်းပြည့်စည်တတ်တဲ့သဘောပဲဆိုတာပေါ့လေသူပြည့်လိုက်ရမယ်သဘောပဲပိုင်ရှင်ဆိုတာမရှိဘူးဆိုတာပေါ့လေအဲ့ဒီလို ပိုင်ရှင်မဲ့တဲ့အနေကိုလည်းပဲစဉ်းစားပြီးတော့ သုံးဆောင်ပစ္စည်းတွေပေါ်မှာအဲတက်ပြတဲ့စိတ်ထားလေးမွေးမြူပေးရတယ်။ဆိုတော့ဒီပစ္စည်းတွေဟာစီစီလည်းမခံပါဘူးတခဏသုံးလေးပဲလို့ဒီလိုလည်းပဲတဝကာလိကခိုက်တန်သုံးခံတဲ့အနေမျိုးလည်းပဲဆင်ញင်ပြီးတော့အဲတက်ပြတဲ့စိတ်ကလေးလည်းမွေးမြူပေးရမယ်တဲ့။အတိအဆန်းကြိုက်တဲ့ပုဂ္ဂိုလ်တွေငွေကြေးတတ်နိုင်တဲ့ပုဂ္ဂိုလ်တွေဟာ ဆန်းလာလို့ရှိရင်ပစ္စည်းလေးဆန်းလာလို့ရှိရင်ဝယ်တုံးလိုက်နောက်ရိုးသွားလို့ရှိရင်ဒီလိုအဲ့ဒီပုံမှာပြီးသွားလို့မုန်းသွားလို့ပြစ်လိုက်ရတဲ့ဟာမျိုးဥပ္ပခါလို့မဆိုပါဘူး။ဒါနောက်တစ်ခုကသတ္တသင်္ခါရကေလာယနာပုဂ္ဂလပရိဝေဇနတာပရိဝေဇနတာအဲတတ္တဝါနဲ့အရာဝတ္ထုတွေကိုယူရတတ်တဲ့ပုဂ္ဂိုလ် အဲ့ဒီပုဂ္ဂိုလ်ရှောင်ပါတဲ့ကိုသားသမီးတွေကိုတပည့်တွေအဲ့ဒါတွေဆိုသိယူရတယ်သူများခိုင်းပါမကြိုက်နိုင်ဘူးအဲ့ဒါတွေယူရလို့ယူရမှုလွန်လာတရုပ်ပစ္စည်းဆိုပဲတဲ့ပုဂ္ဂိုလ်တွေကိုပစ္စည်းသူများသုံးဆွဲတာမကြိုက်နိုင်ဘူးဒါပဲအာယူရတယ်ကိုတော့မှမတွေ့ရနိုင်ပဲလေထားတာအဲ့ဒါတတ္တဝါပုဂ္ဂိုလ်တတ္တဝါနဲ့ပစ္စည်းပေါ်မှာယူရသူလို့ခေါ်ရတယ် တတ္တဝါလေးတွေယူရတဲ့မထေရရပါတရားအားထုတ်လို့တရားရှင်ကြီးတွေကလည်းတော်တော်ကောင်းနေပြီဒါပေမဲ့လို့ထူးခြားကြမဖြစ်သေးဘူးဖြစ်သေးတော့အကြောင်းစုံတွေပေါ့လေခဏရာများညှိတွဲနေတာရှိတယ်ဆိုတော့မင်းများကြည့်တဲ့အခါအကုန်လုံးရှင်းနေတယ်ဘာမှအညှိတွဲမရှိဘူးဆိုတာရှင်းနေတယ်ဒါပေမဲ့လို့ဆရာတော်ကြီးကျောင်းမှာကြောင်လေးတွေခွေးလေးတွေမွေးထားတာများရှိသလားလို့မေးကြတယ် အာရှိတယ်တဲ့ခွေးလေးတွေကြောင်လေးတွေဟောလူတွေချစ်တော်နေတာမွေးထားတာတခါတခါအဲ့ဒီခွေးလေးကြောင်လေးတွေစီရောက်ရောက်နေတယ်ငါကောင်လေးတွေစားမစားရလားဘာသာပေါ်လေးမှာအဲ့ဒါနဲ့အဲ့ဒီနေရာအဲ့ဒီဟာလည်းတရားနေရာမကြဘူးအဲ့ဒါလေးတွေချက်လိုက်ပါဗျာလို့သူပြောတဲ့ခါကျမှလို့လာလာဖြစ်သွားတာမှာခွေးလေးတွေကြောင်လေးတွေချစ်တော်နေနဲ့မွေးတတ်တဲ့အမေရိကလူမျိုးတွေပေါ့လေ ဒီမှာလာပြီးတော့တရားထိုင်တဲ့အခါစိတ်တော်လေးတွေဖြစ်ထားကြရတော့အဲ့ဒီဒီစိတ်ပြန်ရောက်နေဖို့ကတော့တေကြတယ်နဲ့တူတယ်မှာဒါတော့တရားဒီဘက်ကတောင်းလို့ရှင်ပွားရှင်အဲ့ဒါလေးတွေဖြတ်ထားမှာဖြစ်မှာဖြတ်ထားဆိုတာလည်းအရှင်တော်မဟုတ်ပါဘူးတောင်းလို့ဖြတ်ထားပေါ့ခွေးတဲ့အရေးကြီးတဲ့လူတော်မှသွန်းနဲ့သွန်းခဲ့နိုင်လို့ရှိရင်ခွေးလေးကြတော့ဘာမှမသွန်းနိုင်ကြတော့မရှိပါဘူးပြန်လာနောက်တစ်ခုက သတ္တသင်္ခါရကေလအဲမစ္စတပုဂ္ဂလဇီဝနာတာတဲ့ပုဂ္ဂိုလ်တ attva နဲ့ယုတ်ခုတွေပေါ်မှာကျူးရမှုမရှိဘဲနဲ့အလယ်လပဲ့မြတဲ့စိတ်ထားရှိတဲ့ပုဂ္ဂိုလ်ကိုရွေးပြီးတော့မှီဝဲပါတဲ့အဲ့ဒါလိုရွေးရမှာခုနကဆရာတော်ကြီးပုဂ္ဂိုလ်လိုတွားရွေးပြီးလို့ရှိရင်လည်းပဲအခက်ပဲဒီအိဗယ်ကတော့ရှင်းပါပြီ ခုနပုဂ္ဂုတ္တဝါတွေရွတ်တတ်တဲ့ပုဂ္ဂိုလ်ရဲ့ဆက်မြင်သက်ပါပဲဒီမှာဒါတော့အတိပဲရှင်းရှင်းကြဖို့မလိုတော့ပါပဲနောက်ဆုံးကတော့တတ္တိဗုဒ္ဓတာတဲ့သွားရထိုင်ရောအရိယဘုလေးမျိုးလုံးမှာဒီဥပ္ပခတန်ဖိုးစဉ်ဖြစ်ပွားစီကိုရာအမြဲတမ်းစိတ်ကိုင်းညွတ်ထားတာပေါ့လေဒီဘက်ကြောက်ဒီဘက်ကိုင်းညွတ်ထားမှာပဲကိုင်းညွတ်တဲ့ဘက်ကြမှာပဲကိုင်းညွတ်တဲ့စိတ်မရှိဘဲနဲ့ဟိုဘက် ခုနဆရာတော်ကြီးစစ်တော်လေးတွေပြန်ပြီးတော့မျောသလိုလုပ်နေလို့ရှိရင်တော့ဥပက္ခသံဃာရှင်အပြည့်ဝရမှာမဟုတ်ဘူး။ဟွန်းသံဃာရှင်ခုနှစ်ပါးကတော့ဟောလို့ပြီးတော့ပါပြီ။လူဘုဒ္ဓတရားတွေပွားခြင်းဖြင့်ကိုကျမ်းမာရေးရပုံဒီလိုဒီထဲမှာသံတရားဆင်းဆင်းနေဖို့လေပြောဖို့ရအဲ့ဒါလေးကြီးကျမ်းနေပါသေးတယ်။အဲ့ဒါတော့ညာပိုင်းကျမှပဲဆက်လက်ပြီးတော့ဟောရတော့မှာပဲ။အဲ့ဒါအခု ဝိသင်တရားတွေကြားနာတဲ့ဓမ္မဒေသနာ၏အစွမ်းအနုဘောကြောင့်ယောဂီပုဂ္ဂိုလ်များပရိသမုဇဉ်ကအစပြီးတော့နောက်ဆုံးပက်ပြတဲ့ဥပက္ခတံမိုးစဉ်ပွားပြီးတော့လောကကြီးထဲမှာအိန္ဒိယရနဲ့ပေါ့လေပက်ပြဆိုတာနေနိုင်တဲ့အရေးချင်းလေးတွေပြေဝတယ်ဒီစူးစမ်းအထုနိုင်ကြပါစေလို့ဆုတောင်းရင်းနဲ့ဒီနေ့တရားဝတ်တင်လိုက်ပါတယ်